အခန်းကြီး73အငယ်1မှ73အာပြန်သမီးမောင်နှံတို့သည်လည်းလောတနှင့်တကွမိမိတို့၌ရှိသမျှသောဥစ္စာကိုယူ၍အေဂုတုပြည်မှထွက်သွားသည်ဖြင့်ခါနန်ပြည်တောင်ပိုင်းသို့ ရောက်ကြ၏ထိုအခါအာပြန်သည်သိုးနွားစသည်တို့ကို၎င်းရွှေငွေကို၎င်း အလွန်ရတတ်၏တဖန်တောင်ပိုင်းမှ ခရီးသွား၍ဘေတလတ်နယ်အတွင်းဘေတလတ်မြို့အာဤမြို့ဆက်ကြား၌ အထက်ကတဲကိုဆောက်၍ရစ်ပလင်ကိုတီခဲ့ဘူးသောအရက်သို့ ရောက်ပြန်လျင် ထိုအရက်တွင်ထာဝရဘုရား၏နာမတော်ကို ပထနာပြု၏အာဗျံနှင့်အတူလိုက်လာသော လောတသည်လည်းသိုးနွားများနှင့်တဲအများရှိသည်ဖြင့်ထိုလူနှစ်ဦးတို့သည်အတူနေခြင်းငှာထိုမြေမဆက်နိုင်ဥစ္စာများလွတ်၍သူတို့သည်တရက်ထီးမနေနိုင်ကြ အာဗျံဤနွားကြောင်းသား လောတ၏နွားကျောင်းသားတို့သည်လည်းခိုက်ရန်ပြုကြ၏ထိုအခါခါနန်အမျိုးသားဖေရဇိအမျိုးသားတို့သည် ထိုပြည်၌နေကြသည်အာဗျံကလည်းငါတို့သည်ညီကိုချင်းဖြစ်လျက်ငါနှင့်တင်၌၎င်းငါနွားကျောင်းသားတို့နှင့်တင့်နွားကျောင်းသားတို့၌၎င်းခိုက်ရန်မရှိပါစေနှင့်မြေတပြင်လုံးသည်တင့်ရှိမှရှိသည်မဟုတ်လောငါနှင့်ခွာ၍နေပါလော့ သင်သည်လက်ဝဲဘက်သို့သွားလျှင်ငါသည်လက်ရာဘက်သို့သွားမည်သင်သည်လက်ရာဘက်သို့သွားလျှင်ငါသည်လက်ဝဲဘက်သို့သွားမည်ဟု ဆို၏ထိုကာလအခါတောရုံမျိုးနှင့်ဂေါမောရမျိုးကိုသာရဖျားဖျက်ဆီးတော်မမူမီဇောရမျိုးသို့သွားသောလမ်းယော်ဒန်မြစ်ပတ်ဝန်းကျင်အရရ၌ရေများ၍သာရဖျား၏ဥယျံတော်ကဲ့သို့၎င်းအေဂုတုပြည်ကဲ့သို့၎င်းဖြစ်သည်ကို လောတမျောကြည့်၍မြင်လျင်ယော်ဒန်ကြိုက်တလျှောက်လုံးကိုရွေးချယ်၍အရှိတို့ပြောင်းသွားသည်ဖြင့်အချင်းချင်းတူးနှင့်တူးကွဲပြားကြ၏အာပြန်သည်ခါနန်ပြည်၌နေလေ၏လောတမူကားမြစ်ပတ်ဝန်းကျင်မြို့တို့တွင်နေ၍တောတို့မြို့နားမှတဲကိုဆောက်လေ၏တောတို့မြို့သားတို့သည်သိုးသောသူသာရဖျားရှိ၌အလွန်အပြစ်များသောသူ ဖြစ်ကြသည် အငယ်14မှ18လောတာသည်အာပြန်နှင့်ခွာ၍တွားပြီးမှဒါဝရဖျားသည်အာပြန်ကိုခေါ်၍တင်ရှိသော အရက်ကတောင်မြောက်အရှိအနောက်သို့မျှော်ကြည့်လော့တင်မြင်သောမြေတွင် လုံးကိုတင်နှင့်တင်၏အမျိုးအနွယ်အားငါသည် ကာလအစဉ်အမြဲပေးမည်တင်၏အမျိုးအနွယ်ကို မြေမှုန့်ကဲ့သို့ငါများပြားစေမည်တို့ဖြစ်၍လူသည်မြေမှုန့်ကို ရေတွက်နိုင်လျင် သင်၏အမျိုးအနွယ်ကို ရေတွက်နိုင်ကြလိမ့်မည်။သင်ထ၍မြေကို အလျားအားဖြင့်၎င်း၊အနံအားဖြင့်၎င်းရှောက်သွားလော့။သင့်အားငါပေးမည်ဟုမိန့်တော်မူ၏။တဖန်အာပြန်သည်တဲကိုပြောင်း၍ဟေဗြုန်မြို့၊မံရေသပိတ်တောသို့ရောက်မှနေရာကျ၍ထာဝရဘုရားအဘို့ယဇ်ပလ္လင်ကိုတည်လေ၏။